မင်းကကျောင်းပါဠိတုတ်တံပါဠိဆိုမဲ့ဒီကုတုတ်ချက်ပါလူကြီးမမောခုလောဘကြီးနဲ့မမောစရာဖြစ်တဲ့ယုံနာဖြစ်စီကြီးပေါ်မှာအကောင်းထင်ပြီးတော့ မြင်ရကြလာစထိရကြည့်ရတာကောင်းတယ်လို့ဖြေပြီးတော့ပါရတောင်းတမှုတွေဖြစ်တာဒီလိုလောဘတွေရှင်သက်ပြီးတော့မတွတ်နိုင်အောင်ပေါ့လေမမောမှုကြီးအားကောင်းလာတာငါကောင်တတ်တော်ကောင်းကြီးအနေနဲ့ပေါ့ဒီလိုထင်မှဆွဲတာပါ ငါလေးတစ်ခုအပဲဒီချမ်းသာထိတွေ့ခံစားသွားတယ်လို့ဒီလိုငါကောင်းလေးရည်နဲ့ဒီမှာဆွဲလာတာအဲ့ဒီဒီမှာဆွဲလာစီရဖြစ်တဲ့ယုံနာဖြစ်စီကြီးပေါ်မှာသာယာဖွယ်ကောင်းပြီပဲလို့ရှင်းနေတယ်ကြတော့ဟုတ်လား စီရည်ကြီးပဲစီရည်စီရည်ကြီးအကြောင်းနဲ့စီရည်ကြီးပဲဖြစ်သွားတာဆရာဟာယုံနာတရားဒီပုံမှာမမြဲရှင်းတဲ့သဘောပဲခေါ်တဲ့ရှင်းရဆုံးသုံးမျိုးပေါ့အမြင်သေးလို့ကြောင်းကျုပ်ဆက်ပုံအမြင်သေးလို့အရှိတိုင်းမမြင်သေးလို့အမှန်မမြင်သေးလို့ အရှိတိုင်းမမြင်တာအမှန်မြင်တာကပါဠိလိုအဝိဇ္ဇာခေါ်ပါတယ်မတိချင်းပေါ့တိချင်းမတိဘူးမတိချင်းလည်းမဟုတ်ဘူးကြောင်းညာနဲ့ပြလိုက်ပြီးတယ်မကောင်းတာကိုကောင်းတယ်လို့ထင်တာပေါ့လေဖြစ်စီရအပြည့်မရှိဘူးလို့ထင်တာ ဒါလည်းအဝိဇ္ဇာခေါ်တာပဲအမှန်မသိအလိုကြည့်တာပဲမသိဘူးဒီမှာမှုစကားကြည့်လို့သုံးလို့ရှိရင်မသိဘူးဒီမှာမှုဒါဝိဇ္ဇာခေါ်ပါလားအပြစ်မမြင်မှတော့အကောင့်ထင်ပြီဆိုလို့ရှိရင်အဲ့ဒီအကောင့်ကိုတောင်းတာတာပဲတောင်းတာတာပဲဆိုတော့ကောင်းတာတွေရေးချနာစာထိတွေ့ကြတော့ ကောင်းတဲ့ဘဝအခြေအနေကိုပေါ့ဒီရသေးရင်တောင်းတတာပေါ့သနာဖြစ်တာဆရာကြီးကြိုးစားလို့ရရှိလာပြီဆိုလို့ရှိရင်ဒီခါတည်းမလွတ်တော့မမုန်းဖို့ပြအာကောင်းတော့ဘူးမဖွဲ့နိုင်မပါရဲ့တဏှာနဲ့ဆွဲလန်းလာတယ်ခုနအတိတ်ရှိတဲ့အကောင်လေးဆိုတာဒီလိုနဲ့ဆွဲလန်းလာတာပဲဒီမှာ အဲ့ဒီတိုင်းဖြစ်တာပါပဲရိုးရိုးပုဂ္ဂိုလ်မှာတော့မတိဘူးဒီမှာခုသောတာကာယခုနဲ့ဆွဲလာမှုဒါတွေကဘဝဖြစ်ရေးအတွက်ကောင်းကံမကောင်းကံတွေဖြစ်ဖို့ရာခိုင်မာတဲ့အကြောင်းတရားဖြစ်တော်တယ် ကောင်းတဲ့ကောင်းတာတွေလိုချင်ပြီဆိုလို့ရှိရင်တော့မမောက်ပြီဆိုလို့ရှိရင်တော့အဲ့ဒါကြီးအချမ်းကြီးရတယ်လေဘယ်လိုရအောင်လုပ်ရပါမလဲဆိုတော့ချမ်းကြီးရတယ်နှုတ်ကလည်းပြောရတယ်လေပြောဆိုရတာလည်းရှိမှာပေါ့ကိုယ်ကလည်းလုပ်ရတယ်လေဒါလည်းပါပြီပေါ့စိတ်နှုတ်ကိုအမူအရာတွေပါသွားပြီပေါ့ အဲ့ဒီအမူအရာတွေဖြစ်တဲ့အခါမျိုးမှာစိတ်လမ်းကြောင်းမှာဖြောက်လို့ဖြစ်တာလည်းရှိတယ်စိတ်လမ်းကြောင်းဖြောက်လို့ဖြစ်တာလည်းရှိတယ်ဖြစ်တာလည်းရှိတယ်အရာရာမှာအတိကင်းစီလဲဆိုတဲ့စိတ်လမ်းကြောင်းဖြောက်မထားဘူးဆိုလို့ရှိရင်စာစာခေါ်ဆိုလို့ရှိရင်တော့ဇောနိသမနစိကာရခေါ် အရာရာမှာစိတ်ကလေးကဆန့်ကျင်ရမယ်ဆိုတာပါပဲ။ဆန့်ကျင်တဲ့စိတ်လေးဒီကင်းတဲ့စိတ်လေးဖြစ်စီရမယ်။လမ်းကြောင်းဖြောက်ထားလို့ရှိရင်တော့အဲ့ဒီစိတ်ကိုအယုံကောင်းမှာပေါ့အများကညိုကိုင်းတဲ့ကဲဆိုဖြစ်နေတယ်မနစိကာကပေါ်လာတာပါပဲ။အဲ့ဒီမနစိကာကမျိုးရောနေဆုံးမနစိကာကလို့ခေါ်ပါတယ်။သူက လမ်းလျှောက်ပြေးလို့ရှိရင်နောက်ပိုင်းကတော့အတိအကျပါရှိတဲ့စိတ်ကလေးတွေစိတ်ကူးလေးတွေပေါ်လာတော့အဲဒါကာမခေါ်ပါတယ်အဲဒီထဲမှာစေနာလေးတွေပါသွားတယ်။ဆက်ရှိတဲ့စိတ်အစဉ်လေးတွေစက်ကစက်ကညံ့ညံ့ဖြစ်ရင်အတွက်လုံဆော်ချက်စေနာလေးတွေပါသွားတယ်။စိတ်လမ်းကြောင်းမဖြောက်ဘူးဆိုလို့ရှိရင်တော့ ခုနအကုသိုလ်ရယ်ဆရာရောက်မှာအတိအကျတိုက်ရှင်းကြည့်ရမယ်ဆိုရအနေနဲ့အဲ့လိုကြိုကျင်ပြီးတော့စိတ်လမ်းကြောင်းဖြောက်မထားလို့ရှိရင်ဖြစ်တယ်လို့နေလို့ရှိရင်တော့စိတ်လမ်းကြောင်းချော်ပြီးတော့ပေါ့အဲ့ဒီစိတ်ကိုမကောင်းတဲ့အာယုဘက်ကိုရဲတာယူကိုင်းပြီးတော့ပေါ့မကောင်းတဲ့စိတ်တွေပဲများတာပါ အဲဒီမကောင်းတဲ့စိတ်တွေဖြစ်ရအတွက်အဆုံးစောရဲ့စေတနာတွေပါနေစိတ်စေတနာလေးတွေကဖြစ်ပြီးပြီးပြီးကြောက်ကြောက်မဟုတ်ဘူးစေတနာရှင်တန်တာမှာနောက်တစ်ချိန်မှာအကျိုးပေးဖို့ရအတွက်ညှို့နှံထားခဲ့ပြီးတော့ပေါ့လေသူတို့ချုပ်ခွဲသွားတယ်။နောက်တစ်ချိန်အဲ့ဒါလေးအကျိုးဖြစ်လာတယ် ဘဝတိစဖြစ်လာတယ်။ကောင်းခါရောက်ကောင်းကျိုးပေးတော့ရိုးရိုးကုသိုလ်ဆိုလို့ရှိရင်လူဘဝနတ်ဘဝအကျိုးပေးတော့အကုသိုလ်ဆိုလို့ရှိရင်အောက်တန်းချတဲ့ဘဝဆိုးတွေပေါ့အဲဒီမှာဆက်ပြီးတော့အကျိုးပြုတာပေါ့အကျိုးရည်ကျူးတဲ့ကြီးဖြစ်တာမကောင်းကျိုးကြီးပေးတာပေါ့လေအဲဒီအပြစ်မမီအကောင်းထင်တော့ စိတ်ကြီးချော်လွဲပြီးတော့အကုသိုလ်ဖြစ်ပြီးတော့မကောင်းဆုံးတွေရကုန်တယ်။မကောင်းတဲ့ဘဝဆက်ဆက်ပုံပေါ့လေ။အပြည့်မြင်တော့ခန္ဓာအဲ့ဒီအတိရှိတဲ့အပေါ်မှာဖာယာစာလောင်ခုဆွဲလောင်ခုกินပြီးတော့နေပြီဆိုရင်ဘောဖြစ်စီတဲ့ကံကြီးစိတ်သုံးသွားဘူးပေါ့။ဘောဖြစ်စီတဲ့ကံကြီးစိတ်သုံးသွားလို့ရှိရင် ဘဝတိဖြစ်သွားပါလိမ့်ဘဝတိမဖြစ်ဘူးဆိုလို့ရှိရင်ဖြစ်လာတဲ့ဘဝတိနဲ့ဆက်ပြီးတော့ဘုနာစိတ်ဒုက္ခကြီးငြင်းကုန်ပါလိမ့်အဲ့ဒါကိုရှင်းလင်းတင်ပြပါမယ်ဟုတ်ကျောင်းကျိုးဆက်ပုံလေးကျောင်းကျိုးပြတ်ပုံလေးပါလေ ဒါလေးတွေမပြောပြီးရှင်းစွာဘုရားမြတ်စွာတုံ့လုံးထားတဲ့ကိုဟာရလေးပေါ့အတုံးလုံးလေးကြီးကျိုးကြီးတိနာနဲ့ထားဖို့လိုပါတယ်အဲ့ဒါကြီးကတော့သံသာရဝဋ္ဌဒုက္ခဒီစကားသုံးလုံး ကားသုံးလုံးပေါင်းစပ်ထားပါတယ်အဲဒီသုံးလုံးလေးကသံသာရဆိုတာဒီလိုက်ကြားလိုက်နားလိုက်စားလိုက်ရှိလိုက်ရှိလိုက်ကိုယ်လိုက်စားလိုက်စောင်းလိုက်ရဲလိုက်ကြောက်လိုက်နားလိုက်စားလိုက်ဆိုတာယုံနာအရင်ကြီးပေါ့လေတိုးချက်ပြီးဆက်ဆက်ဖြစ်နေတာကိုပါဠိလိုသံသာရခေါ်ပါတယ် ယုံနာနှစ်ဖြာချက်သက္ခာဖြစ်တာဆံသာရယုံနာတရားတွေပါလေအကြောင်းတိုက်ဆိုင်တိုင်းဆက်ဆက်ပြီးတော့တိုးချက်ပြီးတော့ပါလေချက်သာတိုးချက်တော့ဖြစ်နေတာကဆံသာရစိတ်ပိုင်းက ခြေတွေကအောက်သရဟောစီးဆင်းနေတော့ဒီဘက်ကရေရားလေးကြီးအောက်မှာရေကြီးကတိုးချဲ့ပြီးတော့စီးဆင်းနေတယ်ရေကြီးကြောင့်ကြီးကဖြတ်တယ်ရှိဘူးဆန်စရာတခြားတခြားတိုးချဲ့ပြီးတော့စာရဖြစ်တာပါစစ်စမပြတိုးချဲ့ပြီးတော့ဖြစ်နေတဲ့သဘောကိုပါဠိလိုဆန်စာရခေါ်တယ်ဗမာလိုတော့ပါဠိချက်ပြီးတော့ သတရားလို့ခေါ်ပါတယ်။သူ့နဲ့လည်းပြဖြစ်စက်ကဖြစ်တာဆံစာရပါဝတ္တဆိုတဲ့စကားကတော့ဆလပတ်လေးကိုအသိရပါတယ်။ဆလပတ်လေးဖြစ်နေတယ်။ပံကာလိုပါဆလပတ်လေးဖြစ်နေတာ ဒီခြေတော်နဲ့ဖြစ်နေတာကအကြောင်းနဲ့အကျိုးနဲ့သူ့အကြောင်းနဲ့သူ့အကျိုးနဲ့ဆက်ဆက်ပြီးတော့ဖြစ်နေတာဝတ္တလို့ခေါ်ရတယ်။ကျောင်းကျုံနဲ့ဖြာခြာလေကဖြစ်တာဝတ္တမှာပေါ့လေ။ကျောင်းနဲ့အကျိုးခွင်းဆက်ပေါ်လေခြာကြလည်းပြီးတော့ဖြစ်နေတာပေါ့ ပါဠိလိုဝတ္တပမာလိုဝတ်လို့ခေါ်ပါတယ်ကွာအဲဒါဒုက္ခဆိုတာကဆင်းရဲပေါ့မကောင်းတာမကောင်းတာပါမကောင်းတာဒုက္ခခေါ်ရပါပဲခုနဝတ္တကသုံးမျိုးရှိပါတယ်ခုနယုံနာအစဖြစ်ဆက်ပြီးတော့ဖြစ်နေတဲ့ဖြစ်စီကြီးပေါ်မှာပေါ့လေ အကြောင်းအကျိုးအနေနဲ့ပေါ့ဆရာပတ်နေပြီးတော့ဖြစ်နေတဲ့တရားသုံးစုရှိပါတယ်သုံးခုရှိပါတယ်အဲဒီသုံးခုကတော့ကိလေသာရယ်ကာမရယ်ဝိပါကရယ်ဟောဝတ္တနဲ့ဝတ္တမူလထားပြီးတော့ပေါ်လို့ဒီကိလေသာနဲ့တွဲလို့ရှိရင်ကိလေသာဝတ္တကခရုပ် ကာမနဲ့တွဲလို့ရှိရင်ကာမဝတ္တကတစ်မျိုးနဲ့ဝိပါကနဲ့တွဲလို့ရှိရင်ဝိပါကတစ်မျိုးမူလဖြစ်တဲ့ကိလေသာကာမဝတ္တပါလေမူလဝတ္တကြည့်ပြီးတော့ပေါ့လေအဲ့ဒါကြီးချက်လိုက်လို့ရှိရင်သုံးမျိုးထွက်လာပါလားကိလေသာကာမ ဝိပါကဝတ္တဤသုံးရဆိုတာပါအဲဒီသုံးမျိုးအဲဒီသုံးမျိုးတွေရှားတဲ့မှာပေါ့ဒီစိတ်ဆက်မပြမကောင်းတာတွေရေးသွားတာဖြစ်နေတာကောင်းတဲ့အရာကလည်းပဲအမဂ္ဂရရှိအကောင်းမဟုတ်ဘူးမကောင်းတဲ့ပဲရှိရှိနေအကောင်းပေါ့ဒီမှာအင်းဖြစ်ဖြစ်ခံပြီးပေးမှနည်းနည်းလေးကောင်းတာလေးဖြစ်တာပါပဲဒီမှာ သူ့ရဲ့အတိပြရတဲ့ဒုက္ခကိုရင်းနှီးရတယ်လည်းမတတ်တော့အဲ့ဒါကမှနည်းနည်းလေးရတာဒီသင်္ခါရဒုက္ခနဲ့ဖန်တီးရတဲ့အကောင်းကြီးတော့နည်းနည်းတော့ပါပါတယ်။ကျန်တဲ့ဟာတွေကတော့မကောင်းတာကြီးဒုက္ခကြီးတယ်မှာ။အဲ့တော့ဒီမှာပြောချင်တာတော့ဝိတ္တ၃မျိုးပေါ်ဒီမနိယဒေသနာခံထားတာဆက်ဆောင်ပြဟောထားတဲ့ဒေသနာနဲ့ဆက်ဆက်ပြီးတော့ကြည့်ခြင်းဝိတ္တ၃မျိုးပြမယ်။ ကျွန်တော်တိရှိုံနဲ့ဆွဲလိုက်ကြဖြစ်တဲ့ယုံမှန်ဒီပုံမှာကိုယ်တို့တိဋ္ဌာန်ကြီးနဲ့သူတို့ဖြစ်စဲမှမရှိဘူးဆိုရင်ဆုံးနာတရားတွေအချိန်ကြီးကြောင်းကျဆက်ပါလည်းမသိဘူးယုံမှလည်းမသိဘူးနာမှလည်းမသိဘူးတကယ်အရှိသဘောမသိဘူးကြောင်းကျသက်ဒီပုံမှာအမျက်ရှိသဘောပဲခေါ်တယ်ချင်းညာစုံလည်းမသိဘူး အတိအကျဖြစ်လာတာလည်းမသိဘူးဖြစ်ဖြစ်သွားတဲ့အဟောင်းကြီးဖြစ်ဖြစ်သွားတာလည်းမသိဘူးအဲဒီအရှိကိုအရှိတိုင်းအဖြစ်ကိုအဖြစ်တိုင်းမသိတာဘူးတော့အပတိပါတိအဝိဇ္ဇာခေါ်တယ်မတိယုံရိုးရိုးနေမဟုတ်ဘူးအဲ့ဒါကြီးအစ္ဆာရနိဗ္ဗာန်ကြီးဆိုတာပေါ့။သာယာပွဲလို့ထင်တာအကောင်းကြီးလို့ထင်တာ။ ကောင်းနေလို့ရှင်တယ်ဆိုတာကပြီးရတာကောင်းကြားရတာကောင်းနိုင်ရတာကောင်းစားရတာရှိရတာပြရတာခုလုံးကောင်းကြောင်းကလုပ်လိုက်တာအဲဒါလည်းအဝိဇ္ဇာပါပဲဒီထဲမှာပြက်ပြစ်ရဲကိုရှာလိုက်လို့ရှိရင်ကြောင်းကျိုးတဲ့ယုံနာတရားတွေကိုမျက်စိရဲ့သဘောပဲခေါ်တဲ့မတိကြီးကြီးအပြစ်နာတာတွေကိုသူတို့ဖြစ်ပြလိုက်ပြီးတော့မရှိတော့ အမှန်တိုင်းမသိတဲ့အဝိဇ္ဇာစပြီးတော့ဖြစ်တော့တာအဲဒါကအကောင်းထင်တဲ့အဝိဇ္ဇာလည်းဖြစ်တော့တာပပတိပါတိအဝိဇ္ဇာနဲ့မိစ္ဆာပတိပါတိအဝိဇ္ဇာအစ္ဆရာနိဗ္ဗာန်ရှင်ဝိရတော်သနာပေါတတိဆိုဆာလောမုတ်တိကျသံတဲ့သနာကြီးပွားလာတာ အကောင်းချင်တော့ပွားလာတော့လားကောင်းတာလေးညီညီကြားကြနာကြစားကြကြည့်ကြည့်ကြည့်ကြည့်ရပြီအာယုန်လေးဆွဲကြသလောက်ဒါတွေကလည်းခါတော့ပွားလာတာအာယုန်တစ်ခုခုမှာကိုပဲအာယုန်အကောင်းလိုက်ပြီးတော့နည်းနည်းကောင်းတာများများကောင်းတာများများကြီးကောင်းတာအကောင်းဆုံးပေါ့လေအဲ့ဒါလိုက်ပြီးတော့လည်းပဲဒီသင်္ခါကြီးကပွားလာကြည့်လေကောင်းတဲ့ကောင်းတာကြီးပြောတော့ကောင်းတဲ့ကောင်းတာကြီးခါတော့ ဆွဲလန်းထားတာပါဒီမှာပါရသမဂုဏ်နဲ့ဆွဲလန်းတာလည်းရှိတယ်ဆက်ရှိတဲ့အကောင်လေးဆိုတဲ့အနေနဲ့လည်းဒိဋ္ဌိနဲ့ဆွဲလန်းတာလည်းရှိတယ်အဲဒီအဆင့်ကြီးကတော့အဝိဇ္ဇာနဲ့တဏှာဥပါဒံသာပါလိအဲဒါကကျောင်းနဲ့အကျိုးဆက်ဆက်ပြီးတော့ဟမ်ဆံပတ်နေပြီးတော့ဖြစ်နေတယ် အဲ့ဒါကိလေသာဝတ္တခေါ်တယ်ကိုယ့်အကိုသုံးသပ်ကြည့်ပေါ့ကိုယ့်အကိုတတိမထားတတ်တဲ့ပုဂ္ဂိုလ်တွေတတိမနေတဲ့ပုဂ္ဂိုလ်တွေဘာတွေဖြစ်နေလဲဆိုတာပါမြင်လိုက်ကြားလိုက်နားလိုက်စားလိုက်ရှိလိုက်ကြည့်လိုက်ကိုယ်လိုက်ဆောင်လိုက်ဆောင်လိုက်ငယ်လိုက်ဒီဒီကြောင့်ဒီလိုပေါ်လေသုံးကကြားကြည့်တိုးချဲ့ပြီးတော့ဆင်ဆက်ပြီးဖြစ်နေတဲ့သံတရာတွေမှာပါ အဲဒီထဲမှာအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ကိလေသာဝိသတနာဥပါဒကိလေသာဝတ္တပေါ့ဝိသတနာဥပါဒမှတ်ပါကိလေဝါဒနာကိလေသာဝတ္တဖြစ်နေတာဆောက်တဲ့ကြည့်မအောင်ပါဘူးဘောကိုကြည့်သိလာပါလို့စဉ်းစားကြည့်လို့ရှိတာရောဆိုတော့သင်စားပါတယ်ဒါတော့ ဆွဲလာပြီဆိုလို့ရှိရင်တော့ဒါတွေရကျင်လာတာပဲလေဒီကြီးကြားကျင်လာခြင်းစားခြင်းဖြစ်ခြင်းဖြစ်ခြင်းတော့ဒါတွေဖြစ်လာတာပဲဟွန်းဆက်ကျင်လို့ကျိုးစားတယ်လေကျိုးစားတော့အလုပ်တွေဖြစ်ပြီလေခဏစောစောကပြောတယ်လို့စိတ်လမ်းကြောင်းဖြောက်ရင်တော့နည်းနည်းပါပါကုသိုလ်တွေတော့ဖြစ်တယ် ဒီလူဘဝလဘဝရရှိတတ်တဲ့ကုသိုလ်တွေဖြစ်တယ်။စာနေအားထုတ်လို့ရှိရင်ဒီဘဝပြည့်ဖြစ်နေတယ်။သာဘာတော်ကလည်းတော့လုပ်ဖြစ်ဖြစ်လာပြီ။အဲဒါကာမဝတ္တခေါ်ပါတယ်။ကာမဝတ္တစိတ်လမ်းကြောင်းချော်လို့ရှိရင်အကုသိုလ်တွေကတတ်တာဖြတ်တာခိုးတာမိစ္ဆာစရကာမမှုကျွလွန်တာလိမ်လာညှန်တိုက်တာချိန်ကုန်ဆွဲဆိုတာနိမတဲ့စကားကြီးပြောဆိုတာ သူများပစ္စည်းမတရားရလို့လားအပိုင်ရှိလို့လားဖြစ်ရှိလို့လားကောင်းတာပြည့်လိုက်ကောင်းလို့မရဆိုးတာပြည့်လိုက်ဆိုးလို့မရသိရင်ပြည့်တာပဲစသည်ဤစားတွေလွဲတာဒါတွေပေါ့အလုပ်ကြီးဖြစ်လာတာပေါ့ကိုယ်အလုပ်အလုပ်အလုပ်စိတ်အလုပ်တွေပေါ့ဒါဒီတစ်ဆက်ရှင်းတာအဲ့ဒီလုံးဝအပြည့်တော်တဲ့ခါကြီးတော့ကြက်တာကျန်တဲ့ချိန်ကတလက်ဆက်ဖြစ်နေတာပဲဒါကြီး အဲဒါကမ္မဝတ္တခေါ်တယ်ကမ္မဘဝလို့လည်းခေါ်တယ်ကမ္မဘဝဆိုတာအလုတ်ကြီးဖြစ်ဖြစ်လာတဲ့အလုတ်ပေါ့ဆရာမစေတနာကြီးပါတော့တယ်မကောင်းလည်းမကောင်းတဲ့အလိုက်တိုက်တွန်းလို့ဆိုတဲ့စေတနာကြီးပါတော့တယ်မကောင်းတဲ့စေတနာကုသိုလ်ကံတွေဖြစ်လို့ရှိရင်ကောင်းတဲ့စေတနာတွေပေါ့အခြားတွေဖြစ်တာအဲဒီစေတနာတွေကသင်္ကာရသုံးဆောင်ရဖြစ်ပြီးတော့ပြတ်သွားပြီလို့ အဲ့ဒီရှင်မြောက်ရှင်ရဲ့စံတန်မှာပေါ့ဘဝဖြစ်စေပါနောက်တစ်ချိန်အခွင့်တာလို့ရှိရင်သင့်တယ်လို့အကျိုးပေးဖို့ရအတွက်တတိစိတ်ကလေးကိုစုံလင်ထားရတယ်ဒီကြည့်ရကြည့်ပြီးတော့လေဒီကြည့်ရင်းချက်မှဲ့ပြီးတော့ဖြေချသွားတဲ့အခါကြည့်ပြီးကြောက်ကြောက်ဖြေဖြေချသွားတာပေါ့ဘူးဒီအထဲထဲမှာအစီထဲမှာရိုးစီနေဆက်သွားခဲ့နောက်အဘူး ခုလိုအလားတူအပြင်ဖြစ်ဖြစ်ဖို့ရတယ်မျိုးလေးချန်တာပဲခုနကုသိုလ်စိတ်အစဉ်ဖြစ်ဖြစ်အကုသိုလ်စိတ်အစဉ်ဖြစ်ဖြစ်အဖြစ်ပြမပြေတော့ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ပါမယ်စေတနာကအကျိုးပေးနိုင်တော့တဲ့အားကောင်းလို့ရှိရင်အဒီတတိတိချန်ထားရတယ်ခုနတိတိချေသွားတဲ့အခါကျအစီထဲမှာနောက်တာအပြင်လေးဖြစ်ဖို့ရအတွက်ပေါ့လေမျိုးလေးချန်ထားရတယ် ရိုးလေးပြသားမှဆိုလို့ရှိရင်တော့ဘယ်နေရာကပ်နေလဲဆိုဒီလိုတော့ပြလို့မရဘူးစိုက်ကြည့်ရင်တော့ညောင်လေးကစားဖြစ်လာတာညောင်လေးကစားအပြင်သေးလေးလေးဒီလောက်ကြီးတဲ့ရှိပေါ်ဖြစ်လာဖြစ်လာပုံထောက်လို့ရှိရင်အပြင်ဖြစ်စေတဲ့တတိဒီအစီထဲမှာအစီထဲမှာရှိတယ်ဆိုတော့ထိစားတယ်ဆံလိုပဲစေတနာလည်းပဲရှိပြီးတော့ဖြစ်သွားမှာလို့တတိကျမ်းတယ်အဲ့ဒါကမ္မဘုရားခေါ်တယ်သတိတတိလေးက ခွင့်တာလို့ရှိရင်ပြည့်ရဘဝမှာအကျိုးအကျိုးဆက်တွေတော့ဖြစ်တယ်အကျိုးရင်းကတော့ပထမဆုံးဘဝဟောင်းဒီဘဝတိကိုဆက်ဆက်ပြီးပရိသန်တိဖြစ်တာဖြစ်တာလေးဘာမှမကြောက်ဘူးဒီပရိသန်တိစိတ်ကဖြစ်တာလေးဖြစ်ဖြစ်သွားတယ်နောက်ဘဝဆက်ဖို့ရတဲ့အလားတူစိတ်ကလေးတွေဖြစ်မှာ အခုမြင်လိုက်ကြားလိုက်နားလိုက်စားလိုက်ကြည့်လိုက်ကြည့်လိုက်ခွဲလိုက်စားလိုက်စောင်းလိုက်မျိုးလိုက်ရိုးရိုးစိတ်ကလေးတွေကဘဝရဲ့အကျိုးစိတ်ကလေးဒီဝိပ္ပစိတ်ခေါ်ပါတယ်အကျိုးရင်းကတော့ပရိသေစိတ်အခုမြင်ကြနာစားရှိရှိရိုးစိတ်ကလေးရအကျိုးအကျိုးစိတ်ခေါ်ပါတယ်အဲ့ဒါဒီရှင်းပါတယ်ဟုတ်ကဲ့ ဒီတော့ဒီသုံးမျိုးဆင်ထားပြီးတော့ကိလေသာကိုအကြောင်းခံပြီးတော့ကိလေသာကိုခြာလပတ်လဲနေတဲ့အတွက်သူ့ကိုအမိပြုပြီးတော့ကာမကိုဖြစ်ရတယ်ကာမဝေါကြောင့်နောက်ဘဝဖြစ်မှာဖြစ်တယ်လို့အကျိုးရင်းအကျိုးဆက်ဖြစ်ရတယ်အဲဒီဘဝရောက်ကြပြီဆိုလို့ရှိရင်လည်းငါက အဝိဇ္ဇာနဲ့တက္ကကတက္ကံကပါသွားလို့ဓာတ်အနေနဲ့ဘောရှင်မှာပါသွားတယ်။အဲဒီဘောရောက်ပြန်တော့လည်းပဲတခါဝိဇ္ဇာနဲ့တက္ကဥပါဒံဖြစ်ပြရောအဲဒီကနေပြီးတော့အဲဒါအကြောင်းပြီးတော့တာဏီဖြစ်ပြရောတာဏီရပါတကဘောတိတိဖြစ်ပြရောဘောတိတိရလာပြီဆိုလို့ရှိရင်ဝိဇ္ဇာနဲ့တက္ကတက္ကပါလာကြတော့တခါတကယ်အရှိသဘောကြီး မကြည့်ဘူးဒီမှာဝိဇ္ဇာကြီးဖြစ်ကြတယ်တဏှာဖြစ်ကြဥပါဒါဖြစ်ကြတယ်ဒီနည်းနဲ့ပဲဝတ္တဆိုတဲ့စကားအရပေါ့လေအကြောင်းနဲ့အကျိုးခြားပါလေလို့ဒီနာဘာဝနာကိမဲ့တဲ့သမ္မာပုဂ္ဂိုလ်အများစုမှာတော့တတိကမရှိတော့စိတ်ဆူဆီးမှုအကင်းပြီဆိုလို့ရှိရင်စိတ်ဟာဗျာဒနာဖြစ်နေတာပဲ။ တွေးဆိုင်ကြီးပဲဖြစ်တာပါမကောင်းတဲ့အဲအခြေဆိုးတွေပေါ့တခါတခါမှာတော့အဲ့ဒါကြီးအခြေဆိုးတွေကရှောင်ကျဉ်တဲ့သူစိတ်ဓာတ်တရားလေးတွေဖြစ်ပါတယ်တန်ရှင်းတဲ့စိတ်လေးတွေဖြစ်ပါတယ်သူစိတ်ကြီးဖြစ်လိုက်သူစိတ်ကြီးဖြစ်လိုက်ပါလေတာမကောင်းတဲ့စိတ်တွေဝင်လိုက်ကောင်းတဲ့စိတ်တွေဝင်လိုက်အင်းရှောင်ကျဉ်လာမယ်ရှောင်ကျဉ်ရမယ် ကိုယ်နဲ့လုံးလိုက်နှုတ်နဲ့နှုတ်နဲ့ပြောလိုက်ဆောင်းလေးလားဆောင်းလေးဖြစ်တဲ့တခါကကိုယ်နဲ့ဆောင်းလေးဟာလေးဆောင်းလိုက်နှုတ်နဲ့ဆောင်းလေးဟာဆောင်းလိုက်ဆိုတာအဲမတန်ရှင်းတာတန်ရှင်းတာရောဖြစ်ပြီးတော့အဲဒီအလုပ်တွေဖြစ်နေတာကံတွေဖြစ်နေတာပါပဲအဲဒီကာမတခါဝိပါကဥပါဒနာဖြစ်စရာဘောဆောင်ကမ္မဘောတွေဘောပစ္စဇာတိဇာတိဘောတိဖြစ်တာပါ နောက်ဝိပါကအယုံရင်ကျုပ်သက်တွေဖြစ်တာပေါ့။ယုံရင်ကျုပ်သက်တွေဖြစ်တယ်ဆိုတော့ကအဝိဇ္ဇာနဲ့သဏ္ဍာန်ဓက္ခံကပါလာတော့ဟမ်ဒါတွေထပ်ဖြစ်ပြတာ။ကာမပုဂ္ဂိုလ်တွေမှာသတိတော့ဇာတိတွေဖြစ်ပြအောင်ဇာတိတွေဖြစ်တော့သရမရဏကိုခြင်းနဲ့ဥပါဒမနာခြင်းနဲ့နာတာမသိခြင်းနဲ့တရားတာအများကြီးပါပဲတော့ဟမ်ဆိုရင်သူဆွေးရတာ ကိုရှိတော့ကိုရှင်းရှင်းရတာသိရှိတော့သိရှင်းရှင်းရတာဒါကြီးကမကျွမ်းမပြေဘူးလေကျွမ်းရတာရောအကောင်းလာရင်ဒုက္ခကြီးပြီးတော့တရားလေးပို့ပြီးတော့သဘောပေါက်အောင်လို့ဥပမာလေးတစ်ခုနဲ့အဲတုတ်တက်ပြီးတော့နားလည်ဖို့ပါပဲသိကြပါစေအတိအကျတဲ့ပင်ကြီးဆိုတာရှိပါတယ်အတိအကျတဲ့တကယ်မှာ ရေးကြီးရေးကြီးရနေပြီးတော့တပင်လုံးပြတ်လာပြီးတော့အဆိုတတ်ကြီးအစေတတ်ကြီးရောက်သွားပါတယ်။ရုံညွန်လေးတွေကအစာကိုအကုန်လုံးပြတ်လာပြီးတော့လေတွေကလည်းအောက်ဆီဂျင်ရတယ်။လေတွေကလည်းပဲထိတ်တယ်အောက်ဆီဂျင်ရတယ်။အဲဒါဒီအရာဖြစ်ပြီးဟာအဆိုတတ်ကြီးဖြစ်နေ။အဆိုတတ်ရှိတဲ့ဖြစ်ပြီးဟာ တစ်ချိန်ရင်းတော့ကြည့်ရမှာပဲအတိဆန္ဒရိုးတက်နောက်ရိုးစက်ဖြစ်ဖို့ရတဲ့ရိုးတက်တယ်ပဲရနိုင်တာပဲအတိပေါ့အတိဆန္ဒအတိဆန္ဒလည်းပြီးတော့နောက်ထပ်အပင်တဲ့ရိုးစက်တွေပေါ်လို့ဖြစ်တယ်အဲ့တော့ဒီလိုလုံးမှာအဲ့ဒီလိုအစိုးတတ်ကြီးပြတ်နှက်ပြီးတော့ အတီးကြည့်နိုင်တယ်ဆိုလို့ရှိရင်နောက်ထပ်အလားတူစိတ်ကြည်နေတဲ့ဆက်ကုန်ကြည့်ကြတယ်။ဒါပေမဲ့အစိုးတတ်ကြည့်ရအောင်လို့ဘုရားကအထောက်ကူကြီးပွားရှိအောင်ပြုလုပ်ပေးရတယ်လို့ဆိုတော့ရေစီရေစီပေါ့ရေချနဲ့ရေချလေတွေကနေပြီးတော့အောက်ဆီဂျင်လေတွေကနေပြီးတော့လည်းအောက်ဆီဂျင်ရတာအဲ့ဒါတွေကသူပွားရှိစေပါတယ်သူကတော့ အဲ့ဒါဒီရှိနေတဲ့ဒီတိပ္ပဟာရှင်သာပြီးတော့ဆိုရရောက်ပြီးတော့တခါပြီးရောပြီးတော့တခါနောက်ထပ်အပင်သစ်တွေဖြစ်ပြရတယ်ဒီနည်းနဲ့ပဲဆောက်ကလည်းနေတာပဲတော့ဒီအပင်မလို့ခြင်းဆိုလို့ရှိရင်တော့အပင်ရဲ့ကတပြေကျော်ကျော်တော့အခောက်ခွာလဲလို့ရှိရင်ရေကြီးရေကြီးမဆုံးနိုင်တော့ ဆိုလိုချင်ဒီသင်ဟာတစ်ချိန်လေးသုတ်တက်ခန်းချောက်ပြီးတော့ပြေတော့တာပဲဆိုတော့ဒါလိုပဲခုနဟိုသုံးပါးတဲ့ကသတ္တဝါတူတယောက်မှာပေါ့လေကိလေသာဝတ်ကတော့အဆုတ်တက်ပြီးခေါ်ပါတယ်စေတက်ပြီးခေါ်ပါတယ်ဒီပင်လုံးမှာပြတ်နှံ့နေတဲ့အဆုတ်တက်နဲ့ဒီအစေတက်နဲ့ဒီအဆုတ်တက်အကြောင်းပြုပြီးတော့အကြီးဆိုင်တာဖြစ်တယ်လို့ ကိလေသာကိုအကြောင်းပြုပြီးတော့ကောင်းကံဆိုးကံခေါ်တဲ့မျိုးတွေဖြစ်ရတယ်။နောက်ကမျိုးတွေမျိုးဆက်တွေဖြစ်ဖို့ရပါဘူး။အဲ့ဒီမျိုးတတ်ကြောင့်နောက်ထပ်မျိုးဆက်တွေပေါ်လို့အကျိုးကြီးအကျိုးဆက်တွေဖြစ်ရတယ်ဒီမှာ။အင်းအဲ့လိုဖြစ်ရပါတယ်ဒီမှာ။ဒီတော့စိတ်ပြတ်တဲ့ပုဂ္ဂိုလ်ရဲ့ယောဂဆွမ်းရည်တတ်တိကြောင့်စိတ်တည်သလို အဲဒီအဲခုနတပင်လုံးမှာပြန်လာနေတဲ့အဆူစည်းတတ်တယ်ပေါ့လေကြွားကြည့်အောင်ရေးရေးလေးကပြုလုပ်ပြတယ်လို့တို့သူပဲလူရဲ့သဏ္ဍာန်မှာရှိနေတဲ့အဆူတတ်တယ်ကြွားကြည့်အောင်ဒုက္ခမကုန်ချမ်းသာဒီမှာသိသိဆက်လက်လို့ရှိရင်နတ်ကမကုန်ချမ်းသာနဲ့ရိုးရိုးလောကီဆန်ချမ်းသာတွေပေါ့တတိချမ်းသာတွေ ဒီချမ်းသာတွေရဖို့ရတယ်သူကပြောဆိုပြုလုပ်ကြံပြီးရတာဟုတ်လားဒီမှာတစ်ချိန်ချိန်လက်ချမ်းသာရဖို့ရတယ်ပြောဆိုပြုလုပ်ရတာပဲဇန်ချမ်းသာရဖို့ရတယ်ဇန်တရားတွေအထုရတာပဲအဲ့ဒီခါလေးကအဲ့ဒီလောကီချမ်းသာတွေကတောင်းလေးကောင်းတဲ့ချမ်းသာတွေကပါပဲဆန္ဒကိလေသာတွေပေါ်စီအောင်ပြုလုပ်ကြရတာဒီတော့တစ်ချိန်ချိန်ပဲသတ်ရှင်လို့ရှိရင်အရင်က ခောက်ခွာလိုက်လို့ရှိရင်ဒီဒီစီပြတ်သွားတယ်ထို့ဒီပဲခိတ္တောကမဥပါကကိုပြတ်ချင်လို့ရှိရင်တော့ဘာလုပ်မလဲဆိုတော့ယောဂီရဲ့အခုဒီသဘောနာအထုပ်ပေါ့ဒါအစီအစီတည်းခါချောက်ရှင်နေပါလားတိတိတတ်ဒီရဲ့သတ်မှုလုံးလဘယောဂလိုအပ်တယ်လို့ဟောတယ်ယောဂီရဲ့ ဒီဘဝအစိတ်သက်ကြီးကိလေသာအစိတ်အဆိုးစိတ်သက်ကြီးကြောက်လို့စိတ်သာဘာဝနာဥပဒနာဘာဝနာပေါ့ပဒနာဘာဝနာဆိုတော့ကြောင်းကျုပ်သက်ကြီးပုံမှာမမြဲဘူးဆင်းရဲဘူးဒီဘောတိုက်ကိုဖြစ်အပြည့်လားသမတိဆရာတွေကိုအမှန်တိုင်းရေးနေတာပဲရှိရှိတိုင်းရေးနေတာကြောင်းကျုပ်သက်တဘာဝတည်းကိုမြင်တယ်သူတို့ရဲ့မျက်စိသဘောပဲခေါ်တဲ့ခြင်းအဆုံးမြင်တယ် သိတယ်ဒါအမှန်သိတာပဲအမှန်မသိလို့လွယ်ရည်သိဒီမှာတည်းရတာအမှန်သိပြီဆိုတဲ့ရှိရင်ဒီမှာလည်းမရှိတော့ဒီနည်းနဲ့ပဲအဝိဇ္ဇာဖြစ်ခွင့်ရအဝိဇ္ဇာချုပ်သွားမသိလို့ဆိုရတာလည်းမရှိတော့မသိရင်အကောင့်ထင်ပြီးတော့ပါရတတ်မှာပေါ့တကယ်ပြီးသွားတဲ့ခါကျတော့အကောင့်ထင်တာမရှိတော့တာယာတတ်မှုလည်းဖြစ်ခွင့်ရတယ်အဲ့ဒီအဆိုးစီးတတ်တဲ့6ပါး တာယာတတ်မဲ့မှုရှိပါမှဆွဲလန့်မှုဖြစ်ရတာ။ဒီတော့တာယာတတ်မဲ့ပြီးတော့ဆွဲလန့်မှုလည်းရှိတော့ကျောင်းကျတဲ့ယုံနာတရားတွေရဲ့ပေါ်ပြီးတော့ကြောက်ဖို့ဘောလေးကြောက်နေတဲ့ရှင်းဖို့ဒီဘက်တိုက်ပြီးဖြစ်ကုန်ပြီ။တတ်တတ်ရှင်ရှင်ပြည့်နေတော့မြဲနေတဲ့အတ္တကောင်းစားချမ်းသာတဲ့အတ္တဆိုတာလည်းပဲရှိအောင်ဒီအစွဲကြီးကျောက်သွားတာပါ။ဒီနည်းနဲ့အမှန်မြင်လိုက်တာနဲ့ မတည်ဘူးဒီမှာကိုလည်းဖြစ်ခွင့်ရပါရသနာဟုတဏှာလည်းပဲဖြစ်ခွင့်ရတဏှာနဲ့ဆွဲလမ်းမှုအကောင်လေးရှိတယ်အကောင်စားချမ်းသာတယ်ဆိုတဲ့အကောင်လေးရှိတယ်ဆိုတဲ့အစွဲဘာလားအဲ့ဒါကြီးရှိတော့စူးစီးတဲ့6ဆိုတော့တစ်ချက်မှလည်းတစ်ချက်ရှိလို့ရှိရင်တစ်ချက်6ဆိုတော့ဆယ်ချက်မှဆယ်ချက်6ဆိုတော့ပဲဒီတော့6တဲ့စစ်စီဟာဘုရားကြီးပြီးတော့မလဲ ကံလည်းမမြောက်တော့အောက်ဆုံးသိချက်ကြီးအဲ့ဒီခိုက်တာမှာဖြစ်ခွင့်မရဘူးဘဝဖြစ်ဖြစ်တတ်တဲ့ကံလည်းပဲဖြစ်ခွင့်မရဘူးဘာကံကြီးဖြစ်နေလဲဆိုကံရဲ့အစာဉာဏ်ကြီးဖြစ်နေတယ်ဝိသနာဉာဏ်ကိုအဲ့ဒါကြီးဖြစ်နေအဲ့ဒီဉာဏ်ကဘဝလုံးရောက်ကြီးကံကဘဝဖြစ်ရဲ့သာဟွန်း အဲ့တော့ညာနေဖြစ်နေတယ်ဆိုတော့ညာကဘဝကိုချုပ်မပေးဘူးဘဝလုံးလောက်ကြီးပဲချုပ်ပေးတာပါခင်ဗျာပြီးတော့ကံမမြောက်တော့ဘူးဆိုလို့ရှိရင်ကုသကံမြောက်တော့ဘူးဆိုလို့ရှိရင်အခုလိုလူဘဝနောက်ဘဝဒါလည်းဘဝရှိအကျိုးအကျိုးဆက်ဖြစ်တော့အခုသူကမြောက်တော့ဘူးဆိုလို့ရှိရင်ဆုံးရောက်တဲ့ဘဝတွေမှာလည်းပဲအကျိုးအကျိုးဆက်ဖြစ်တော့ဒီနည်းနဲ့ပဲကံမမြောက်တာလည်းမဟုတ်လို့ဝိပါကခေါ်တဲ့ ကျိုးရင်ကျိုးတဲ့ဘဝတည်းဆိုတာလည်းဖြစ်တော့ဒီနည်းနဲ့ပဲခိရိတာရောကာမရောဥပါကရောဟိုသုံးပါးဓမ္မချုပ်သွားတာတဲ့အဲ့ဒါလက်ဖက်ကကြာမှလုပ်ငန်းရှင်တွေဆက်ဆက်ပြီးတော့ကော်မတီနဲ့တင်လိုက်ကြည့်တော့ဒါလည်းပဲချုပ်တာဟုတ်တယ် Empirical aspect. Sadhu, sadhu, sadhu.